Paul pi thu lam lak buni na lai mai som nga la sagi khok pi som thum la kwa na sian tho na athu pi na chidam na hoi inei na ding in si san hoi inei ding ki sam hi bahang yam chi le si san in nun tak na hi hi pum pi sunga ki man na anei non lo te hol khia in athak piang sak zel hi an hoi to ki khoi a hui siang tho to ki ha a tha ki pyak chang in si san in pum pi tung khem pe a hin na le ha na tun koi koi hi si san luan a hoi le to na sep a hoi zo se min piang ding hi pum pi palama tui zat na in si san luan aman na dinga abai lambel le alung kim huai bel khat a hi hi tui vot to ki pum sil na in a hoi bel chidam na piang sang hi tui lum to ki pum sil na in kho ul puswa na wang te honga chinin te puswak sakhi tuilum le alum mil mial to ki pum sil na in phok the na sa jang te chi dam sang in si san luan man sang hi thasa na in zong si san ki phong sang in aluan man sang hi tha da a om khong na a si san hoi tang in luang the lo a hin na ding le chi dam na ding a a ki sam si san siang tho zong ki zel kim the lo hi vun in zong na sem lo pa hi chinin te zong puswak the non lo pa hi nakpia thasan na to manlangin sisan luang hi le wunin zong na sem dinga tuap sung zong hui siang tho dim ding hi tuap pen anuam thei thei a om sang ding a hi hi nuam tak in tang thei le a hat na khang hi ki ga gop in kinen chip le a hat na kiam pa hi to bangin ki om sang mun ma ma hi na sep chianga kun na tụt chil na khong pan hi pha pen hi to banga iom chang in hui tampi kidik thailo hi atung tham be ka kinak na ka manin to pen apuak akhang ding za in puak thailo hi to hi manin oxygen a kiching kinga lo hi si sanjong tuan tual pa hi to pana husan na to akipai khading gu aswak sa hui nin te kibil chip a hi manin si sanjong nin pa hi ตัวเบกฮิโลอินกิลปีสินเละควักเตจงสุขลายฮีวุนจงหงสิดางินอันกอยจงหงหัดโลฮีลุงตังจงหงยิมฮีควักจงหงนวากโลฮีไงสุดนาเตจงหงบวยกอบฮีลุงซิมจงหงจิงกอบฮีปุ่มปีบุบหงทะเนมหงจองคาลอินนัดนาอินบบนบหงสปะฮีตัวอินอันนินเตอปายเคเดนอหิมานินผุยเสียงโทอ่างอเดนดิงกิสัมฮีอเสียงโทโลหุยอิน akitang sam oxygen neilo a hi manin sisan in hin sakna thathak neilo pi in khuak le pum pi sung tenga luang pong hi to a hi manin hui kiching taka nga ding ki sam hi in akine tet tut hui akinga lo na hui anun lo na muna ten na in pum pi bum zong khal sak hi to bang muna khawat ki tuak bai a tom khat khawat tuak le nat na dangin zong bom pa hi ตัวบังอาอินสุงากิบิลจิบนาหางินนุปีตัมปีเตจีดางินทาโซอุฮีหุยอดิกสาสามาอุดิกิกิกวาอสอนนาจังินตัวหุยเตตัวเปลวุนวังปนาผู้สวกกูโตหองกิดิมตาฮี ตัวบังอินหุยนินเตสิสันซุงตุงกิกเซลฮีจานาหุยเสียงโทอาอินซุงวะอตุมดิงพัลโลอุอหิมานินมีตัมปีอินนัดนาถวกอุฮีวานาอมอคอนคงอากิงะหุยเสียงโทเป็นนวมอิสักปีดิงทุพาเลียนมะมะขัดอหิฮีเสียนโทดิงหันจับนาอินปุ่มปีและลุงซิมจิดัมนาดิงาอภมออหิฮีวุนตุงตอนินปุ่มปีสุงปนาจินินเตเกมเคเดนฮี pumpi sil zia zer na to gunwang on tampi te bing chip pa pa hi to bangin chinin te apuswa pa pa keile nin puswak na dang te ading in wan gik pi swak zel hi jing sang a hi keile ni tak sima tuiwat mil mial a hi keile tuilum mil mial ta kisil den na panin mi tampi in phatwam na nga ding u hi khowat tuak thei thei dinga om sang in man man in kipum sil le chin khowat na do zo zo ding hi bahang hiam chi le kipum sil na in sisan luan man dan sak hi si san pen pum pi patham lam tung le aluan dan zong bai zo in man thei zo hi lung sim le pum pi in zong tua ma bang in tha thak nga thei hi sahwal te zong hoi tang in tang thei zo in lung sim zong chim sak zo hi ki pumsil na in phok na sa jang te chidam sang hi ki pumsil na in goi pi gil pi le sin te chidam na le that na piang saka an goi jong hat sang hi puan te jong sian tho sang ding thu pi hi puan te in vun wang pana pai khia nin te na hu pi to hi manin puan te khek zela aki sop zel ke le to anin te na ki le hup kik ding hi sian tho lo na khat pe pe in nat na piang sang hi สีนาอเพียงสังลุงโนเตเป็นเมียลาอากิหะโลกอมบุกหลักของอาอุยอมวดมีนหลักของและอากอดอาอับปวนหลักของอะตำฮีมวดอินอุยอาหุยหลักอากูอเพียงสังดิงินอันเตเทปวมหอยโลเตเลนาเตเกียเตอินกิมนายาอมสังเดนเกอุนอินสุงะจงอันนินอมวดอาอุยเทเปวมาอมสังเกอุน in kwan te hat na mai tai na le chidam na ding in sian tho sin san na ni tang ki ching le in kwan nun tak na khem pe wa sian tho na lam ki zen na ki phamo hi pum pi siang tho lo le nin a aki kek nem num puan te to pasianin amau te munwam lo a hi na naw pang no te hil un puan te siang tho a a hi lin lia na sil na in ngai sut na a siang tho le a hoi piang sang hi adiak dek in bun to ki so kha นาเคมเปอเสียงโทสังดิงอะฮีฮีทุมานอินอามาเคหอยเตอันนินอเสียงโลลัมเปียงางเอโลฮีอิสราเอลตาเตอินเสียนโทนาลามะจงสัตนาอันไอดิงอุอเดจิลเตลปาอินตูหนาอามีเตอินสุงะจงอันนินขัดแบกอาอมดิงพัลโลดิงฮีปะเสียนอินอเสียงโทโลเปอมาเป็นลุงกิมนาตอเอ็นเงโลฮี anin akiha lo in sung kiu khat in anin akiha lo lungsim kha kiu khat apyang sang ding a hi hi wan tung pen siang tho in kichian hi pasian kho pi kong pi pana atum ding te in hi leitunga asung apua u sian tho na to akituam ding kisam hi